ခန်းကြီး23အငယ်1မှ17ဒါဝိမင်းသည်အသက်ကြီး၍ကာလပြည့်စုံရာအချိန်ရောက်သောအခါသားတော်ရှောလမုန်ကိုဣဒရေလရှင်မင်းအရာ၌ခန့်ထား၍ဣဒရေလမင်းယေပရောဟိတ်လေဝိသားအပေါင်းတို့ကို စုဝေးစေတော်မူ၏လေဝိသားတို့တွင် အသက်30လွန်၍စည်ရင်ဝင်သောယောက်ျားပေါင်းက3800တည်းထိုသူတို့တွင်2000 လေးထောင်တို့သည်ထာဝရဘုရား၏အိမ်တော်အမှုကိုဆောင်ရွက်ရ၏။ခြောက်ထောင်တို့သည် အရာရှိ၊တရားသူကြီးလုပ်ရကြ၏။လေးထောင်တို့သည်တံခါးကိုစောင့်ရကြ၏။လေးထောင်တို့သည်ဂုဏ်တော်ကို ချီးမွမ်းစရာတုရိယာတို့နှင့်ထာဝရဘုရား၏ဂုဏ်တော်ကို ချီးမွမ်းရကြ၏။လေဝိသားဂေရရှုံ၊ကောဟတ်၊မေရာရိအမျိုးအသီးအသီးတို့ကိုဒါဝိဒ်ခွဲထား၍တမျိုးတခြားစီသင်းဖွဲ့စေ၏ ဂေရှုံအမျိုးသားကားလာဒန်နှင့်ရှိမိသည်လာဒန်သားအကြီးကားယေဟေလသူ၏ညီဇေတန်နှင့်ယောလဘောင်းသုံးယောက်သည်ရှိမိသားကားရှေလောမိတ်ဟာဇေလဟာယံဘောင်းသုံးယောက်သည်ဤသူတို့သည်လာဒန်အဆွေအမျိုးတကြီးဖြစ်ကြ၏ရှိမိသားကားယဟတ်ဇိဇယုရှဘေရိဘောင်းလေးယောက်သည်ယဟတ်ကား အကြီးဖြစ်၏ဇိဇကာဒုတိယအရာကိုရ၏ယူရှနှင့်ဘိရိ၌ကသားများစွာမရှိတို့ဖြစ်၍အဆွေအမျိုးလိုက်စရင်တစ်ခုဒီ၌ပေါင်းကြ၏ငွေစနေမှ23ကောဟတာက အာမရန်ဣဇဟာ ဟေဗျုံအိုစေလဘောင်းလေးယောက်ဒီအာမရန်သားကအာရုံနှင့် မောရှိဒီ အာရုန်နှင့်သားစဉ်မြေးဆက်တို့သည်ထာဝရဘုရားရှေ့တော်၌နံ့သာပေါင်းကိုမီးရှို့ခြင်း၊အမှုတော်ကိုဆောင်ရွက်ခြင်း၊နာမတော်ကိုမြွက်၍အစဉ်ကောင်းကြီးပေးခြင်းအမှုကိုပြုရမည်အကြောင်း၊အလွန်သန့်ရှင်းသောအရာတို့ကိုသန့်ရှင်းစေခြင်းငှါအခြားသူတို့နှင့်ခွဲထားသောသူဖြစ်ကြ၏။ဘုရားသခင့်လူမောရှေ၏သားကိုကား၊လေဝိအမျိုးသားတို့၏စာရင်း၌သွင်းရ၏။မောရှေသားကားဂေရရှုံနှင့် ဧလီဇာသည်ဂေရှုံသားတို့တွင်ရှေဘွေလသည်အကြီးဖြစ်၏ဧလီဇာသားအကြီးယေဟဘိတယောက်တည်းရှိ၏ယေဟဘိ၌ကသားအလွန်များ၏ဣဇဟာသားအကြီးကရှေလောမိတ်ဟေဗျုံသားအကြီးကယေရိဒုတိယသားအာမရိတတိယသားယဟာဇေလသုဒ္ဓသားယေကမန်ဩဇေလသားအကြီးကမိခါ ဒုတိယသားယေရှိသည် မေရာရိသားကားမဟာလိနှင့်မုရှိသည်မဟာလိသားကားအေလာဇာနှင့် ကိရှာသည်အေလာဇာသည်သားမရှိ သမီးတသက်ရှိ၍သေ၏သူသမီးတို့နှင့်သူညီကိရှာသားတို့သည်စုံဖက်ကြ၏မုရှိသားကားမဟာလိအေဒာယေရိမုတ်ဘောင်း၃ယောက်တည်းအငယ်24မှ32ဤ၍ကအသက်20လွန်၍ ထာဝရဘုရား၏အိမ်တော်အမှုကိုဆောင်ရွက်ရသော လေဝိအမျိုးသားအဆွေအမျိုးအလိုက်စာရင်းဝင်သောအဆွေအမျိုးသူကြီး ဖြစ်သတည်း။ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားသည်မိမိလူမျိုးအားငြိမ်ဝပ်သောအခွင့်ကိုပေး၍၊ကိုယ်တော်တိုင်ယေရုရှလင်မြို့၌အစဉ်နေတော်မူသောကြောင့်၊လေဝိသားတို့သည်တဲတော်နှင့်တဲတော်အမှုဆောင်ရွက်ရာတန်ဆာများကို နောက်တဖန်မထမ်းရဟုဒါဝိဒ်မိန့်တော်မူ၏။ နောက်ဆုံးအမိန့်တော်တိုင်းအသက်20လွန်သော လေဝိသားတို့ကိုစည်ရင်ယူရ၏အကြောင်းမူကားလေဝိသားတို့သည်အာယုန်သားတို့၏လက်ထောက်ဖြစ်သည်နှင့်အညီတန်ရှင်းသောအရာရှိသမျှတို့ကိုစင်ကြယ်စေ၍ဒါရဖျား၏အိမ်တော်နှင့်တတိုင်းများအခန်းများ၌အမှုကိုဆောင်ရွက်ရကြမည်ရှေ့တော်မုံကို၎င်းဘောဇင်ပူဇော်တကံမုံညက်ကို၎င်းတဆေးမဲ့မုံပြားတံပြားနှင့်ဖုတ်သောမုံ မုတ်စီကြော်ကို၎င်းလုပ်၍ဘုရားသခင်အိမ်တော်မှုကိုလည်းဆောင်ရွက်ရကြမည်တိုင်းထွာချိန်တွေချင်းတွက်ချင်းအမှုအမျိုးမျိုးကိုလည်းစီရင်ရကြမည်နာနေတိုင်းညာဦးတိုင်းရက်လျက်ဂျေစုတော်ကြီးလာပါ၏ဟုဝန်ခံ၍ဒါဝရဘုရား၏ဂုဏ်တော်ကိုလည်းချီးမွမ်းရကြမည်ပညာတရားတော်အတိုင်းဥပုပ်နေ့လဆန်းနေ့ဓမ္မပွဲနေ့အစဉ်မပြတ် ထာဝရဘုရားရှေ့တော်၌မိရှုရာရင်မျိုးတို့ကို ပူဇော်ရကြမည်ပရိသတ်စည်းဝေးရာတဲတော်ကို၎င်းတန်ရှင်းရာဌာနတော်ကို၎င်းထာဝရဘုရားအိမ်တော်၌အမှုတော်ကို ဆောင်ရွက်သောဤကို အာယုန်သားတို့ကို၎င်းဆောင်ရကြမည်